ဝိပဿနာအလုပ်ဆိုတာကိုယ်ထဲမှာရှိနေတဲ့ယုံ난တရားတွေကိုအမှန်တိုင်းသိအောင်လို့အားထုတ်ရတာပဲယုတ်တရားဆိုတာအခုသင်ကြားတွေ့နေရတဲ့ရာဟုတုတွေပါပဲသင်ကြားတွေ့နေရတဲ့ကိုကြီးတစ်ခုလုံးဟာယုတ်စုဝေယုတ်တရားတွေပါပဲနံတရားဆိုတာကတော့သူ့တည်နေတဲ့စိတ်ပါပဲအဲဒီယုံ난တွေကမြင်နိုင်မြင်နိုင်တဲ့သင်ကြားဖြစ်နေတယ်ဒါကြောင့်အဲဒီယုံ난တွေကိုအမှန်တိုင်းသိအောင် မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ရှိရမှရမယ်ရှိရမှတယ်ဆိုတာဒီတရားသိအောင်လို့သိညာနဲ့စူးစိုက်ပြီးနှလုံးသွင်းလိုက်တာကိုခေါ်တာပါပဲဟိုဒီနာကကြားရင်ကြားရင်လည်းကြားတယ်ကြားတယ်လို့မှရမယ်၎င်းကအနံ့ကနာနေနဲ့နာနေနာနေလို့မှရမယ်ဘုရားကရတာစသည်နဲ့သိတယ်သိတယ်လို့မှရမယ်ဘုရားတူတယ်နဲ့ထိတယ်ထိတယ်လို့မှရမယ်ဒီကုသမြကြံစည်နဲ့စိတ်ကူးရယ်စဉ်းစားရယ်ကြံစည်ရယ်စသည်နဲ့မှရမယ်ဒါရင်လည်း အရိက္ခာကမှာတော့မြင်တိုင်းကျင်းဒီတိုင်းဒီတိုင်းကိုအကုန်လုံးစီအောင်လာပြီးမှတ်နိုင်ပြီဘူး။ဒါကြောင့်သင်ကြားပြီးတဲ့တရားကစားပြီးမှတ်ရမယ်။ဒုတိယကြိုက်တိုင်းဝမ်းပိုက်ထဲကခေါင်းလိုက်ပိန်လိုက်နဲ့ကြောင်နှင်းတို့ကြားနေတာဟာအမြင်မပြတ်သင်ကြားနေတယ်။အဲဒါဟာဝါယောဓာလို့ခေါ်တဲ့ယုတ်တရားပဲ။အဲဒါကစပြီးရှိမှရမယ်။အဲဒါကိုရှိမှရအောင်ရှိလို့ဝမ်းပိုက်ကိုစိတ်နဲ့စားပြီးကြည့်နေရမယ်။ အသက်ရှူသွင်းလိုက်တဲ့အခါဖောင်းတက်လာတာကိုတွေ့လိမ့်မယ်။အသက်ရှူထုတ်လိုက်တဲ့အခါပင်ကျသွားတာကိုတွေ့လိမ့်မယ်။ဖောင်းတက်လာတာကို ဖောင်းတယ်လို့မှတ်ရမယ်။ပင်ကျသွားတာကိုပင်တယ်လို့မှတ်ရမယ်။သူနဲ့စိုက်ပြီးကြည့်နေုံနဲ့မထင်ရှားသေးရင်ဘိုက်မှာလည်းနဲ့ထီတာ။အသက်ရှူကိုတော့မပြင်းနဲ့။နေအောင်လည်းသက်အောင်မထားနဲ့။ညံအောင်လည်းအာမထုံနဲ့။ဒီနည်းလည်းမရှူနဲ့။အသက်ရှူကိုပြင်လိုက်ရင်မောသွားလိမ့်မယ်။ဒါကြောင့် သတိရှင်ရဲ့အတိုင်းမမှန်လေးရှိရမယ်။လက်ရှင်မသားရဲ့မမှန်လေးကြံတာဒီမမှန်လေးရှိနေရင်ဖောင်းတယ်လာတာကို ဖောင်းတယ်လို့မှားပိန်ကြသွားတာကိုပိန်တယ်လို့မှားဖောင်းတယ်ပိန်တယ်ဒီလိုဆိုလေးတွေကတော့စိတ်ထဲတင်သွားမှာနော်။အစကတော့သုံးနေဖို့မလိုပါဘူး။ဝိပဿနာရှိတယ်ဆိုတာအနည်းဆိုရလည်းမဟုတ်ဘူး။ဥပ္ပဝါသာပြီးလို့ရ။ဒါကြောင့်ဆိုရင်လည်းတော့ပြီးသေးဘူး။ဖောင်းတယ်လို့မှတ်တဲ့အခါမှာ အောက်ကနေပြီးဖောင်းသွန်းတယ်အောင်ဖောင်းတက်လာတာလေးကိုမျက်စိနဲ့မြင်တယ်လို့ဒီလိုကြားပြီးသွားစီရမယ်ဒီနေ့လုံးမတဲ့ခါမှလည်းပင်ကျသွားတာလေးကိုဒီစားကပင်သွန်းတဲ့မျက်စိနဲ့မြင်တယ်လို့ဒီနေ့ကြားကြားပြီးသွားစီရမယ်ဖောင်းတယ်လို့မှရင်ဖောင်းလာတဲ့အသည့်သတ်သွားစီရမယ်ဒါနဲ့ပြလိုက်တော့ဘာကလေးထိမှန်သွားတာလို့ဟိုကပေါ်လာတဲ့မတ်စရာအာယုံနဲ့ဒီကရှိမှလိုက်တဲ့စိတ်နဲ့အားတခါတဲ့အမြတ်ကြိုက်သွားအောင်လို့ဂရုစားပြီးမှတ်ရမယ် ဘိန်းလည်းလုံးမှတ်တယ်တူတူပဲဘိန်းလည်းမှတ်တယ်လည်းအရက်ကြိုက်တော့ပြရမယ်ဘာမှသူမှကြံမရှိရင်ဒီဖောင်းတာပိန်တာလေးနှစ်ခုပဲမှတ်နေရမယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့အပြတ်မှတ်နေရမယ်ဒီလိုမှတ်နေရင်စိတ်ကတခြားကိုထွက်သွားတာလည်းရှိတယ်ဦးမယ်အဲဒီထွက်သွားတဲ့စိတ်လေးကိုလည်းလိုက်ပြီးမှတ်ရမယ်အဲဒီစိတ်လေးကိုသွားတယ်သွားတယ်လို့မှဒီလိုတစ်ချက်တစ်ချက်လောက်မှတ်လိုက်ရင် သူကမသွားပြန်ဘူးဒီတော့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ပြန်မှတ်သွားရုံပဲ ဒီလေးကတဏှာရရောက်သွားရင်ရောက်တယ်ရောက်တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ရမ်းမှသွားရုံပဲဒီကူထဲမှာလူတယောက်နဲ့တွေ့ရင်လည်းတွေ့တယ်တွေ့တယ်လို့မှပြီးရင်ဖောင်းတယ်ပိန်တယ်လို့ပြန်မှသွားရုံပဲလူတယောက်နဲ့တွေ့ပြီးစကားပြောနေမှသတိရတဲ့ခါလေးရှိတယ်အဲဒီလိုစကားပြောနေတဲ့စိတ်ကူးကိုလည်းပြောတယ်ပြောတယ်လို့မှဝိရင်းကတော့ဘာပဲဖြစ်ဖြစ်ဒီကူကြံမှုတွေဖြစ်တိုင်းဖြစ်တိုင်းလိုက်မှဖို့ပါပဲမပုံကတော့ စိတ်ကူးရင်စိတ်ကူးတယ်လို့မှစဉ်းစားရင်စဉ်းစားရကြင်ရင်ကြံတယ်ပြီးရင်ပြီးရနှလုံးသွင်းရင်လုံးရတယ်လို့မှစိတ်ထဲမှာကြော်ရည်နဲ့ကြော်ရကြော်ရလို့မှညင်းရင်လည်းညင်းတယ်ညင်းတယ်လို့မှဝန်တာရင်လည်းဝန်တာတယ်ဝန်တာတယ်လို့မှစိတ်ကြရင်လည်းစိတ်ကြတယ်စိတ်ကြတယ်လို့မှဒီလိုစိတ်ကူးလေးတွေကိုဒီတိုင်းဒီတိုင်းရှိမှပြီးပြီးနေတာကဘာတော့လို့ဆိုရင်စိတ်ဓာတ်ဥပဒနာခေါ်တယ်ဒီလိုစိတ်ကလေးကိုဒီတိုင်းဒီတိုင်းမရှိမှမပြီးနိုင်ရတဲ့အတွက် ဒီစိတ်လေးကပုဂ္ဂိုလ်တ attva ကောင်လို့ရှင်းနေကြတာဒီကူးနေတာဟာငါပဲငါစဉ်းစားနေတယ်ငါကြံနေတယ်ငါသိနေတယ်လို့ရှင်းနေကြတယ်ဒီလေးသူငယ်အထက်ကအခုတည်းကဘဝလုံးသိရှင်ပြီးပြည့်တဲ့ငါကောင်ကလေးကတကယ်ကိုရှိနေတယ်လို့ရှင်းနေကြတယ်မာမာတော့အာကောင်လေးဆိုတာရှိတာကောမဟုတ်ဘူးတကူချင်းတကူချင်းစဉ်းစားစဉ်းစားမပြတ်ဖြစ်နေတဲ့ဒီစိတ်ကလေးသာရှိတာပဲအဲဒီတကူချင်းတကူချင်းခဏမစက်မပြတ်ဖြစ်နေတဲ့စိတ်ကလေးကိုကိုယ်တိုင်မျက်မှောက်သိအောင်တော့မှတ်ရတာတဲ့ဒါကြောင့် ဒီစိတ်လေးကိုထိုတိုင်းမိတယ်မှရမယ်ဒီစိတ်လေးကတော့မှတ်လိုက်ရင်ကြောက်လေပါတယ်ဉာဏ်နဲ့ဉာဏ်နဲ့လို့တစ်ခုမှလာမှလိုက်ရင်သူကမရှိတော့ဘူးကြောက်သွားတော့တာပဲအဲဒီတော့ပေါင်းနေပိန်နေပေါင်းနေပိန်နေလို့ရမ်းမှပါရုံပဲတိုင်းကြကြတော့ကိုယ်တည်းကညောင်းတာပူတာတွေလည်းပေါ်လာလေဦးမယ်ဒါတွေကိုလည်းလိုက်ပြီးမှရမယ်ညောင်းရင်ညောင်းတာလေးကိုသူစရာသိအောင်သိနေစားပြီးညောင်းနေညောင်းနေလို့မှဘူးရင်လည်းဘူးတယ်ဘူးတယ်မှနာရင်လည်းနာတယ်နာတယ်မှ မောရင်လည်းမောတယ်မောတယ်မှတ်ယုံပါပဲဒီညောင်းတဲ့ဘုရားနာကျင်နေခဲ့တာမောပန်းတာနေတိုင်းခဲ့တာတွေဟာဒုက္ခဝေဒနာတွေကြီးပဲဒါကြောင့်ဒါတွေကိုကျွမှနေတာကဝေဒနာနုပဒနာတဲ့ဒီဝေဒနာလေးတွေကိုသူတိုင်းသူတိုင်းမကျွနိုင်မကျွနိုင်ရတဲ့အတွက်ညောင်းတာဘုရားနာကျင်ခဲ့တာလေးတွေကိုပဲငါလို့ထင်နေကြတယ်ငါညောင်းနေတယ်ငါပူနေတယ်ငါနာနေတယ်လို့အာရုံတော်ကောင်းနေနဲ့ထင်နေကြတယ်အရင်ကတော့ငါကောင်းနေတာပဲအခုမှနေတိုင်းခဲ့လာတယ်လို့ငါရောက်တဲ့အနေနဲ့ထင်နေကြတယ် အမှန်မှာတော့ဒီလိုမဟုတ်ဘူးကိုယ်ထဲမှာမကောင်းတဲ့လူတွေနဲ့တွေ့တွေ့ပြီးတော့မကောင်းတဲ့ခါသားမှုလေးတွေတစ်ခုပြီးတစ်ခုအသေးသေးဖြစ်နေတာပဲဓမ္မဉာဏ်မှာဒါလေးတွေအသေးသေးလာတိုင်းလာတိုင်းမပြတ်လင်းနေတယ်လို့ပါပဲကိုယ်ထဲမှာမကောင်းတဲ့တွေ့လေးတွေနဲ့အသေးသေးတွင်တွေ့တဲ့မကောင်းတဲ့ခါသားမှုလေးတွေစဉ်းစားစဉ်းစားပြဖြစ်နေတာပဲအဲ့ဒါလေးတွေကိုသိချာသိအောင်ညောင်းရင်ညောင်းတယ်ညောင်းတယ်ပူရင်လည်းပူတယ်ပူတယ်နာရင်လည်းနာတယ်နာတယ်လို့ ဒီလိုစူးစားပြီးမှတ်နေရမယ်မဂ္ဂဇမှာတော့ရောင်းတာပူတာလေးတွေကတိုးတိုးပြီးတော့လဲရောင်းလာတာပူလာတာတဲ့အဲဒီတော့ဒီငယ်စိတ်လေးကပေါ်လာလိမ့်မယ်အဲဒီစိတ်ကလေးကလည်းဒီငယ်နဲ့ဒီငယ်လုံးမှပြီးတော့ရောင်းတာပူတာကိုပဲပြန်ပြီးမှတ်နေရအောင်မယ်ဒီခံရင်နိဗ္ဗာန်ရောက်တယ်ဒီခံရင်နိဗ္ဗာန်ရောက်တယ်ဆိုတာဒီပြမြရမှာတဲ့ဟောဒီတရားထုတ်ရမှာပို့ပြီးသုံးကြတယ်တရားတော်ရင်ဒီခံမှာပဲ ညောင်းတာပူတာကိုကူးခါမနဲ့ခဏခဏချွေးလိုက်တင်လိုက်လုပ်နေရင်တော့သမာဓိမဖြစ်နိုင်ဘူးသမာဓိမဖြစ်ရင်ဉာဏ်မဖြစ်ဘူးဉာဏ်မဖြစ်တော့မေဖို့နေတာမပြောင်းဘူးပေါ့ဒါကြောင့်သိခံပြီးမှတ်နေရတယ်။ရားတွေကမှသိခံရတယ်ဆိုတာကလည်းကိုယ်တွေကဒုက္ခဝေဒနာတွေကိုသိခံရတာပဲများပါတယ်။ဒါကြောင့်ညောင်းတာပူတာနာကျင်တာခံခဲ့တာတွေဖြစ်လာလို့ရှိရင်ရုပ်ရည်မှတ်ပြပြီးတော့မတွေ့ရမပြင်ရသေးဘူး။ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့် ဒီကံမိမှနေရအောင်မယ်လောဒီကံမိမှနေရတောင်းတန်ဝေဒနာကတော့ပြောက်သွားပါလိမ့်မယ်သမာဓိညာအားကောင်းတဲ့ခါများမှာတော့ဝေဒနာကြီးကျယ်တဲ့ဝေဒနာတွေတော့ပြောက်သွားတာကိုတွေ့ရပါလိမ့်မယ်ဒီလိုကြောက်သွားတဲ့အခါမှာကောင်းတယ်ပိန်တယ်လို့ညာမပါရုံပဲတော့ကြောင့်ပိန်မနေကြမယ်လဲမပြောင်းနိုင်ဘူးမနေသာလားဘူးဆိုရင်တော့ညရတာပေါ့ဒါရင်းတူရဲ့စိတ်ရစပြီးတော့ညင်နေတယ်ညင်နေလို့မှလက်ကြွရင်ကြွတယ်ကြွတယ်လို့မှကြည့်ရင်ကြည့်တယ်ကြည့်တယ်မှ ကြီးကြီးလေးပဲရှိရမယ်နော်အဲဒီကြီးကြီးလေးတွေ့သွားတာလေးကိုပဲလိုက်ပြီးတော့ကြွားတယ်ကြွားတယ်ကျွေးတယ်ကျွေးတယ်ထိတယ်ထိတယ်လို့ဒီလိုစဉ်တိုင်းမှတ်ပါရမယ်ကိုကြီးကရင်းနေလို့ရှိရင်ရင်းနေရင်းနေမှကြောက်ကြွလာရင်ကြွတယ်ကြွတယ်မှကျွေးရင်ကျွေးတယ်ကျွေးတယ်မှချရင်ချတယ်ချတယ်မှဒီပြင်ရှိတဲ့ငိမ့်မရဘူးဆိုရင်တော့ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်လို့ရမှနေရမယ်။ဒါထဲမှာရတာမနေအောင် ရှင်းမှလည်းနောက်မှစနေကြရမယ်ရှင်းသမားတွေနဲ့နောက်သမားတွေရှင်းညာနဲ့နောက်ညာဒါစားတဲ့သွားမှသတိသမားတွေညာတွေကဆင်းနေတဲ့ဆင်းညင်ညင်ရင့်ရင်ပြီးလာတာဒီလိုရင့်ရင်ပြီးအားပြည့်တဲ့အခါကျတော့မှမဉဏ်ကိုဆက်ရောက်ပြီးသွားတာရာထုတ်တယ်ဆိုတာဒီလိုတွေကကြလို့အားထုတ်ရမယ်တဲ့ဒီချင်းမပေါ်သေးတဲ့ဟိုရှိခေတုန်းကဒီသားချင်းပို့ပြီးတော့မိမှုရတယ်အဲဒီမိမှုတဲ့လူဟာမိမှုကိုမရှင်းမရမနာပို့နေရတယ် ဘူးလာလေးတွေအဆက်ကြီးပွားလေးလေးပဲဒီလိုစိတ်ပြမောလို့ဘူးလုံးမကဘူးလာတော့ဘူးပွင့်လာတယ်အဲဒီတော့မှပဲနားရတယ်အဲလိုပဲဝိမာနနောက်မှစိတ်သမารိနောက်သမารိမပြတ်စနေအောင်ဓမ္မထဲမှနေရတယ်ဒီကညောင်းလာပူလာတွေကိုမှတ်လို့ပြီးသွားရင်ရမနေနဲ့အောင်းနေပိန်နေပေါင်းနေပိန်နေတော့ဇာတဲပဲမှတ်ပါမယ်ဒီလိုမှနေအနည်းအားရလာပြန်ရင်အဲဒါကိုလည်းမှတ်ရမှာပဲ ရတဲ့နေရာကိုစားလိုက်ပြီးရတယ်ရတယ်လို့မှသူလည်းခံခဲ့တဲ့ဒုက္ခဝေဒနာပဲရတဲ့ဒီစိတ်ကလေးပေါ်လာရင်အဲ့ဒီစိတ်ကိုဆွဲခြင်းနဲ့ဆွဲခြင်းနဲ့လို့မှမပြောပါသေးဘူးပြီးတော့လည်းရတယ်ရတယ်လို့ပဲပြန်မှနေရအောင်မယ်ဒီလိုပြင်မှနေရင်ရတာကတော့ကြောက်သွားတာပဲများပါတယ်ကြောက်သွားရင်ဖောင်းနေပိန်နေလို့ပြန်မှသွားရုံပဲမကြောက်လာတဲ့အခါကျတော့ရထဲဝတာပေါ့ဒါပေမဲ့သောတိနေစိတ်လေးကစားပြီးမှတ်သွားရမယ် ထောက်ကျင်တယ်ထောက်ကျင်တယ်မှလက်ကြွရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်မှရတဲ့နေရာကိုထိတော့ထိတယ်လို့မှရာချောက်တော့ဆွဲတဲ့နှုန်းနဲ့ချောက်တယ်ချောက်တယ်ကုတ်တယ်ကုတ်တယ်မှလက်ပြန်ချတော့ချတယ်ချတယ်မှဒီနေရာမှာလက်ကထိသွားတော့ထိတယ်မှပြီးတော့အောင်းတယ်ပိန်တယ်ဇမ်းမပါရုံပဲဘုံမူရတဲ့ပြည်ပြနေပြည်ပြနေဒီနည်းကြီးပဲဘာလေးတစ်ခုမှလုံးမသားစီရဘူးပြည်ပြနေပြည်ပြနေပြည်ပြနေစိတ်လေးကစားပြီးစိတ်ဆက်ဆက်မှတ်ပါရမယ် ဘုရားကထားမယ်ကြရင်အဲ့ဒီစိတ်ကိုထားခြင်းနဲ့ထားခြင်းနဲ့လို့မှတ်ရမယ်။ဒါတွေခြေခြေပြင်တော့ကြွတယ်၊ကျွေတယ်၊ဆန့်တယ်၊ထိတယ်၊ထောက်တယ်စသည်ဖြင့်အစဉ်တိုင်းမှာပြီးပြုနေရမယ်။ကိုကြီးကခြေကိုရိမ့်လာတော့ရိမ့်နေရိမ့်နေမှထားလိုက်တဲ့အခါမှာကိုကြီးကပေါ့ပေါ့ပြီးတော့ကြွကြွတက်လာတာရှိတယ်။အဲ့ဒါကိုစူးစိုက်ပြီးတော့ထားတယ်၊ထားတယ်လို့မှရေးရေးထားရမယ်နော်။ရာထုတ်တဲ့ပုဂ္ဂိုလ်ဟာ အာယုံရှိရမယ်လို့အာမရှိတဲ့လူမှလို့ကျင့်ရမယ်တဲ့။ဒါဒီတမ်းမှာတဲ့အာယုံရှိတဲ့ပုဂ္ဂိုလ်များမှာတော့ထားတယ်သွားတယ်ဆိုတာလွယ်လွယ်လေးပေါ့ရုံပြင်းစများများမှာပြီးနဲ့အာယုံမရှိတဲ့လူမှများကြတော့ရေးရေးတွေကြရလေးပဲစိတ်သိမ်မွေတာအာနာရတဲ့လူများမှာထားတယ်ဆိုလို့ကျင့်ရရလေးမြင်သလားလေးပဲ။ဒါတွေကနာသမဆိုလို့သူ့ကိုယ်ကိုဒါလေးအာယုပြီးဖြည်းဖြည်းချင်းလေးထားလာတယ်။အခုတရားတွေရမှာလဲအာရုံရှိတဲ့အဲ့ဒီလူမှများလို့ကျင့်ရမယ်တဲ့။ အာမစေသူရခြင်းနဲ့ပြုခြင်းရမယ်။လက်သူရခြင်းပြုခြင်းမှလည်းပရိသမารိညာကကောင်းကောင်းမိတာ။ဒါကြောင့်ဒီကပဲစပြီးလေ့ကျင့်ရတယ်။ထားတယ်ထားတယ်လို့မှားပြီးလူမာညာလိုပဲဒီဒီလေးထားမယ်။လူမာနဲ့ကတူရရမယ်။ဒါရင်မကလေးဘူး။မျက်စိကမြင်နေမမြင်တဲ့လူလိုကျင့်ရမယ်တဲ့။နားကကြားတယ်မကြားတဲ့လူလိုကျင့်ရမယ်တဲ့။ရားတုံနေတဲ့အခါမှာရှိမမှုလေးတစ်ခုတည်းပဲကိုလို့ရှိတယ်။ ဒီပြင်မြင်လာကြတာတွေဆိုတာကတော့ကိုယ့်လူတွေမဟုတ်ဘူး။ဒါကြောင့်ဘယ်လိုသူသူဆန်းဆန်းကိုမြင်ရပေမဲ့မမြင်ရသလိုပဲအမှတ်ကိုယ်တိုင်ကြီးစိုက်ပြီးမှန်နေရမယ်။ဘယ်လိုသူသူဆန်းဆန်းကိုကြားပေမဲ့မကြားသလိုပဲအမှတ်ကိုယ်တိုင်ကြီးစိုက်ပြီးမှန်နေရမယ်။ဘုံမူရာတွေပြည့်နေတဲ့အခါမှာလဲမကြားမှာတဲ့ပုဂ္ဂိုလ်အားမရှိတဲ့ပုဂ္ဂိုလ်များလိုပဲရေးရေးတွေကြတာတွေပြည့်နေရမယ်။လက်ကျွေးလိုက်၊ရေးကျွေးလိုက်၊ကိုယ်လိုက်၊ဆန်းလိုက်၊ခေါင်းကုန်းလိုက်၊မောလိုက်နဲ့အဲ့ဒါတွေအလုံးမြင်တဲ့တက်ကလေးတင်းငုံငွေလေးပဲပြည့်နေရမယ်။ဒါကြောင့် အခုလိုတရားထားတဲ့ခါမှာထားတယ်ထားတယ်လို့မှပြီးရေးပြီးခြင်းလေးထားမယ်အာသနိယမိတဲ့ခါကျတော့ရက်တယ်ရက်တယ်မှဘူရီစောက်ကြည့်မိလို့ရှိရင်ကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှသွားတဲ့ခါကျတော့ဒီလမ်းကိုမယုံပဲညာဘက်ကလမ်းတဲ့ခါညာလမ်းတယ်မှဘယ်ဘက်ကလမ်းတဲ့ခါဘယ်လမ်းတယ်မှယောက်ျားကြီးကစားပြီးယောက်ျားကြီးဒီတွေ့ရှိပြီးသွားတာလေးကိုအစဉ်တိုင်းပြီးပါမယ်

ငင်းချလိုက်တာကတည်းကအဲ့ဒီသုံးပိုင်းထဲမှာကြွတာလေးနဲ့ချတာလေးငမိန်ကစားပြီးမှရမယ်ဒီတော့ကြွတက်လာတာကိုကြွတယ်လို့မှရမယ်ကြွတက်လာတာလေးကိုသူသိရသိရမယ်ပြီးတော့ငင်းချလိုက်တာလေးကိုလည်းချတယ်လို့မှရမယ်ဒီလေပြီးကြသွားတာလေးကိုသူသိရသိရမယ်အဲ့ဒီငမိန်ကစားပြီးမှရမယ်ကြွတယ်ချတယ်ကြွတယ်ချတယ်ဒီလိုစေတနာတလမှာနှစ်ချက်နှစ်ချက်မှတ်ပြီးသွားရမယ် အဲ့ဒီကျင်းမကလည်းမြဲလောင်နေတော့လွဲလာပါလိမ့်မယ်ဒီလိုလွဲလာတဲ့အခါကျတော့သုံးချက်မှရမယ်ကြွရဲလှမ်းနေစရဲကြွရဲလှမ်းနေစရဲဒီလိုသုံးချက်သုံးချက်မှားပြီးသွားရမယ်ဘုမကစားမှာတော့တစ်ချက်မှတစ်ချက်မှပြင်တော့ပါပြီ။မြန်သွားတဲ့အခါမှာညာလန်းတယ်ပဲလန်းတယ်ဒီလိုတစ်ချက်တစ်ချက်မှသွားဒီလိုသွားတဲ့အခါမှာကြွတယ်ချတယ်ဒီလိုနဲ့ချက်တစ်ချက်မှသွား ဒီလိုသွားနေရတာထိုင်နေတဲ့စိတ်ပေါ်လာရင်ထိုင်နေတယ်ထိုင်နေတယ်အမှားထိုင်ရှားလိုက်တော့ကိုကြီးကလေးလေးပြီးကြသွားတာရှိတယ်အဲ့ဒါကိုစူးစိုက်ပြီးတော့ထိုင်နေထိုင်နေလို့မှတ်ရမယ်ထိုင်ပြီးတဲ့အခါကျတော့လက်ချစ်တင်တာတွေကရှိသေးတယ်အဲ့ဒါတွေလည်းအကုန်လုံးမှတ်သွားရမယ်ဘာမှပြည့်စုံကြည့်ပဲနဲ့ငြိမ့်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေအဲ့ဒါကိုမှတ်နေရုံပါပဲဒီလိုမှတ်နေရတဲ့ကညောင်းတာပူတာတွေပေါ်လာရင် အဲဒါတွေကိုလည်းလိုက်မှရမယ်ဒီထဲကလက်အိတ်ခြင်းလို့ရှိရင်အိတ်ခြင်းနဲ့အိတ်ခြင်းနဲ့အမှန်လက်အိတ်ကန်ဒီကြတော့လက်ကလေးခြေလေးခြင်းတာလည်းရှိသေးတယ်အဲဒါတွေလည်းအကုန်လုံးမှရမယ်လက်ကိုကြွရင်ကြွတယ်ကြွတယ်မှရွှေ့ရင်ရွှေ့တယ်ရွှေ့တယ်မှထောက်ရင်ထောက်တယ်မှကိုကြီးကရင်းလာလို့ရှိရင်ရင်းတယ်ရင်းတယ်မှဒီတော့ဆန်းရင်ဆန်းတယ်ဆန်းတယ်မှရင်းပြီးလက်အိတ်လိုက်တဲ့ခါကျတော့အိတ်တယ်အိတ်တယ်လို့မှပြီးခြေပြီးခြင်းလေးလက်အိတ်သွားရမယ် ဒီလိုအိလိဒါတွေကလည်းရေးကြည့်တယ်ဒီတွင်မှာလည်းတရားတို့ကဖြစ်နိုင်တာပဲဓမ္မရိညာအကြည့်နေတဲ့အခါဆိုရင်ဘယ်ကြည့်လို့တရားတို့ကဖြစ်နေတာကြီးပဲဒီဝိဒကအတွင်းလည်းဖြစ်နေတာပဲဒီတုန်းကအဉာဏနာရဟနာဖြစ်သွားတယ်ဆိုတာဒီလိုလက်ရည်နေတော့ဖြစ်သွားတာပဲဉာဏနာဓမ္မသင်္ဃာနာသင်္ဃာနီမှာဉာဏ်ရဲနဲ့ရဟနာဖြစ်အောင်လို့ပြင်းတာအထုတ်နေတယ်ဒါရကတာတတိလို့ခေါ်တဲ့ဒါအနုပါဒနာသိကံကိုဉာဏ်လုံးစဉ္ညာကြောက်ပြီးပေါ်များအထုတ်နေတယ် ညာလန်းနေဘယ်လန်းနေကြွရဲလှမ်းနေချရဲလို့အခုပြောနေတဲ့အမှန်မျိုးပါပဲ။သွားခြင်းနဲ့စိတ်နာတရားနဲ့သွားတဲ့ယုတ်တရားတွေဒီတိုင်းဒီတိုင်းစီဖြစ်ပြနေတာကိုကျွမှားပြီးနေလိုက်တာအဲလင့်ကနေဒါရောက်နေပြီတဲ့။ဒါပေမဲ့ညာနာတော့လည်းဖြစ်သေးဘူးတဲ့။ရောရှင်နာကမိညာသွားများနေလို့ဝိရိယလုံးနေတယ်ဆိုတာကိုသိတဲ့အတွက်သမာဓိနဲ့ဝိရိယညီမျှသွားအောင်အနာလောက်လဲရင်အထုံးမယ်လို့စိတ်ကူးပြီးခန်းထဲဝင်သွား။ရေမောမထိုင် ။အဲဒါလဲအိတ်လိုက်တယ်။အဲဒီလိုလဲအိတ်နေတော့အိတ်တယ်အိတ်တယ်လို့ခုပြောနေတဲ့မှမျိုးမှာပဲဉာဏ်ဖြစ်သွားတယ်တဲ့။ဉာဏ်နာအဲဒီမိခင်လုံးကတော့သောတာပန်ပဲ။ဒါကြောင့်အဲဒီသောတာပန်အဖြစ်ကနေပြီးတော့ဝိပဿနာရှုတော့တရားရင်ပဲဖို့ရောက်။အဲဒီကနေဝိပဿနာရှုကန်တော့အနာရင်ပဲဖို့ရောက်။အဲဒီကနေဝိပဿနာရှုကန်တော့အာတမေဖို့ရောက်။ဒီလိုဝိပဿနာနဲ့တကွာထဲမဲ့ဖို့သုံးစဉ်ကျဲပြီးဉာဏ်နာဖြစ်သွားတာ။

eeje n a na ebe lu goro iyao ya wgl adae oge o a ido les a eelejieelụ ad yao dabia a ae maị ya me ia ae maa ee r ejenagha a el ye iioba mr ejie e ejema a eji mele ye ihe လေးလိုက်ရင်လေးတယ်မျက်စိပိုင်းရင်ပိုင်းနေမှဒီလိုမှလိုက်တာလည်းမျက်စိကပြန်ပြီးတော့ကြည်သွားတတ်တယ်အဲဒီတော့လဲကြည်တယ်ကြည်တယ်မှပြီးတော့အောင်းနေပိန်နေပြန်မှပါရုံပဲဘယ်လိုပဲပိန်မနေနေအုပ်ရှင်လာပြီဆိုတော့ဣတိသွားတာပါပဲဣတိဘူရာကတော့မခက်ပါဘူးလွယ်ပါလေလဲပြီးမှနေလို့ရှိရင်တည်ရင်းနဲ့နှိမ့်နေပြီးတော့ဣတိသွားတာတယ်ဒါကြောင့်အရုပါဒပုဂ္ဂိုလ်မှာလဲအိမ်နေတာကအချိန်မများစီရဘူး ဒါရနဲ့ဒီနဲ့လျှောက်တာကအများကြီးရတယ်။ဒါပေမဲ့ဒီလိုလိုအိတ်ချင်းကြနေတဲ့အခါမှာတော့လက်အိမ်နေရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒီလိုမှနေရတော့တာပါပဲ။ဒီလိုမှနေရင်သူ့လိုလိုအိပ်ပျော်သွားပါလိမ့်မယ်။အိပ်ပျော်နေတဲ့အချိန်ကတော့ဘာမှမသိလို့ဘာမှမရဘူး။ဒါကြောင့်အိပ်ပျော်နေတဲ့အချိန်ကတော့ယောဂီဘုံဝါနာရတဲ့အချိန်။ဒါပေမဲ့ဒီကရန်တရားတွေပုဂ္ဂိုလ်ဆိုတာအိတ်ချင်းကို၄နာရီလောက်သာထားရတယ်။၄နာရီလောက်ဤတဲ့ဆိုရင်ကောင်းကောင်းလုံလောက်နေပါပြီ။ အဲ့ဒီဣတိရာကနိုးလာရင်တော့နိုးရစားပြီးမှရမယ်။မရောက်ကိုရောက်တကယ်တော့အထုတဲ့ယောဂီဆိုတာအိပ်ပျော်နေတဲ့အချိန်လောက်ပဲနားရတယ်။ဒီလိုနိုးနေတဲ့အချိန်မှာတော့မနေမလားအပြမစဲဓမ္မဓမ္မနေရတယ်။ဒါကြောင့်မှန်တယ်လို့ရှိရင်နိုးလာတဲ့စိတ်ကလေးကိုလည်းနိုးတယ်နိုးတယ်လို့မှတ်ရတာပဲ။အဲ့ဒါကိုမသိနိုင်မှတ်နိုင်နေရင်တော့ဟောင်းတာပိနာစားပြီးဖောင်းနေပြီးနေလို့မှတ်ပါရုံပဲ။ဒီရတာထားမယ်ကြရင်ထားခြင်းနဲ့ထားခြင်းနဲ့မှ အဖြစ်တင်တာလေးလည်းရှိနိုင်မယ်အဲ့ဒါလေးလည်းဘုလုံးမှတ်သွားရမယ်ဘောင်းတော်မိထားတာတော့ထားတယ်ထားတယ်မှတိုင်းကြီးတဲ့ခါကျတော့ထိုင်တယ်ထိုင်တယ်မှလက်ရှိတင်တာရှိသေးရင်အဲ့ဒါလေးလည်းအကုန်မှဘာမှပြုပြင်မရှိတဲ့ငြိမ်လေးထိုင်နေပြီဆိုတော့ဖောင်းနေပိန်နေဖောင်းနေပိန်နေလွတ်မှတ်နေရုံပါပဲပြီးတော့ဝိနာသိတဲ့အခါကြီးချိုးတဲ့အခါတွေမှာလည်းမှတ်ရမယ်ဒါတွေကတော့အမှန်တန်လိုရတဲ့အားတွေမှမှတ်နေနေရမှတ်ပါရုံပါပဲ ဝဇာပြင်ဝတာတွေလည်းရှိတယ်။ဒီရနေရပြင်တာတွေတကားပိတ်တာဖွင့်တာတွေလည်းရှိတယ်။အဲ့ဒါတွေကတော့ဖြည့်စက်စက်အကုန်လုံးမှတ်သားရမယ်။သမင်းစားတဲ့အခါမှာသမင်းတွေကြည့်တာကစားပြီးကြည့်တယ်မြင်တယ်ကြည့်တယ်မြင်တယ်မှတ်ရမယ်။ပြီးတော့သမင်းပွဲစီလည်းလှမ်းတာကြည့်တာသမင်းစုတာသမင်းလုပ်မြင်တာတိုင်းတာယူလာတာဘောင်းကုန်တာပဇာတဲ့သမင်းလုပ်ထဲတာလက်ပြန်ချတာဘောင်းပြန်ထောင်းတာဒီလို အပြုမြင်တွေကိုလည်းအကုန်လုံးမှတ်သားရမယ်ဝါတဲ့ခါကျတော့ဝါတယ်ဝါတယ်ဝါတယ်ဝါတယ်မှဝါနေတော့ရတာကိုပြီးတော့ပြီးတယ်ပြီးတယ်မှသဘောကျသွားရင်လည်းသဘောကျတယ်မှကောင်းတယ်တင်လည်းကောင်းတယ်ကောင်းတယ်မှညှို့ချလိုက်တဲ့ခါကျတော့ညှို့တယ်လို့မှတ်ရမယ်အဲ့ဒါသမင်းတလို့စားတော့မှဘုံပဲနောက်တစ်မျိုးလို့တင်လာတော့ဒီနည်းတိုင်းလည်းမှတ်သားရမယ်ဒီနည်းတော့တော့လည်း ကြည်ရာမြင်တာလက်လန်းတာဆုံးကိုကိုင်တာခေါ်တာခတာယူလာတာပေါက်တာမျိုးချတာမလိုအားတွေအကုန်လုံးမှတ်ပါမယ်ဒီတမျိုးသားမှာလည်းမရခဲ့တယ်မဆရာတွေသိညာတာပဲမဂ္ဂသာပုဂ္ဂိုလ်မှာတော့မေ့သွားတာတွေမမှန်နေတာတွေကများနေတာပါပဲဒါပေမဲ့အကုန်လုံးမှမဲလို့ဒီလိုစိတ်တော်တင်ထားရတယ်သူကတော့မှန်နေလို့ခေါင်းကျသွားတာတော့ဘယ်တနိုင်မလဲနောက်သမာဓိညာအားကောင်းလာတဲ့ခါကျတော့အကုန်လုံးပဲစိတ်ဆက်ဆက်မှန်နိုင်ပါလိမ့်မယ် ဩခုပြောလာခဲ့တာမပုံတွေတော့ဆုံးသွားပြီဒါပေမဲ့တကြီးတောက်ပြောနေတော့လူရင်းရှိမှစရာတွေကိုကောင်းကောင်းမှန်းမှမဟုတ်သေးဘူးဒါကြောင့်အချင်းချင်းထပြီးပြောအောင်မယ်အချင်းချင်းဆိုတော့သူ့ဇာမဇာကနည်းနည်းပဲရှိပါတယ်ဒါကြောင့်နေတဲ့အခါဆိုရင်ဒီလမ်းကိုသာမှတ်နေုံပဲညာလမ်းနဲ့ဘယ်လမ်းနဲ့ညာလမ်းနဲ့ဘယ်လမ်းနဲ့ဒါလေးတစ်ခုမှနေုံပဲ ငငယ်သွားတဲ့အခါမှာညာလန်းတယ်ဘယ်လန်းတယ်လို့ဒီလန်းတလန်းတခါတခါမှသွားရင်တော်ပါပြီဒီကြီးသွားတဲ့အခါမှာကြွရဲချရဲကြွရဲချရဲဒီလိုจิตလန်းတလန်းနဲ့ကျန်ကျန်မှသွားရုံပဲငြိမ်းပြီးထိုင်နေတဲ့အခါမှာဆိုရင် အောင်းနေပိန်နေဖောင်းနေပိန်နေဒါလည်းတစ်ခုပဲမှတ်နေရမယ်လဲအိမ်နေတဲ့အခါမှာလည်းဘာမှသူ့မကြောင်ကြည့်ဘူးဆိုရင်ဖောင်းနေပိန်နေဖောင်းနေပိန်နေဒါပဲမှတ်နေရမယ် ဒီတိုင်းဆိုတော့အမှတ်စရာကနည်းနည်းပါပဲမများပါဘူးဒီလိုအောင်းနေပိန်နေမှလည်းဒီကုတွေကတခြားထွက်သွားရင်တော့အဲဒီစိတ်တွေကိုလိုက်မှတ်ရမယ်ပြီးရင်ဖောင်းနေပိန်နေကိုပြန်မှညောင်းနာပူရနာတိကိခဲရရရတယ်ပြင်အဲ့ဒါရိုးလိုက်မှပြီးရင်ဖောင်းနေပိန်နေကိုပြန်မှဒီထဲကကိုယ်လိုက်ဆန်းလိုက်လှုပ်ရှားလိုက်ခေါင်းကိုလည်းမောလိုက်ရင်းနဲ့ရင်းလိုက်ဒီလိုပြုခြင်းတွေရှိရရင်လည်းအဲ့ဒါတွေကိုလိုက်ပြီးမှပြီးရင်ဖောင်းနာပိန်နေကိုပြန်မှသွားရမယ်ဒီထဲမှနေရင်တဖြည်းဖြည်းနဲ့ မှတ်နေတာတွေကများလာနိုင်မယ်မဂ္ဂသမှာတော့စိတ်တွေကဟိုပြေးလိုက်ဒီပြေးလိုက်နေမှာမှတ်နေတာတွေကများနေတတ်တယ်ဒါပေမဲ့စိတ်တော်မကြည့်ရဘူးဘယ်သူပဲကြည့်အတုပသမှာတော့ဒီလိုမှထိုက်ကြတာကြီးပါပဲနောက်လိမ့်ကျင်သားရလာတော့စိတ်တစ်တိုင်းတစ်တိုင်းမှမီးပြီးပြီးနေတယ်ဒါကြောင့်စိတ်ကလေးကကြာတော့လုံးလုံးကိုမပြေးတော့ဘူးမစရာအောင်နဲ့မာရကကပြီးတော့ဒီနေတော့တာပဲဟိုကဖောင်းလိုက်တာနဲ့ဒီကဖောင်းတယ်လို့မှားလိုက်တာနဲ့ကတိုက်ကြိုက်ပြီးတော့ကြာနေတယ် ဟိုကပိန်လိုက်တာနဲ့ဒီကပိန်တယ်လို့မှတ်လိုက်တာနဲ့ဟာလေတိုက်ခဲ့ပြီးတော့ကြာနေတာပဲမတိုင်းမတိုင်းမဇ္ဈိယအယုန်နဲ့သိဟာတွေ့ရတွေ့ရကြည့်ဖြစ်နေတယ်မဇ္ဈိယအယုန်နဲ့မှတ်ပြီးတဲ့နာယုန်နာကကအတွဲလိုက်အတွဲလိုက်သုံးသုံးဖြစ်နေတယ်ဘုဟုသတ္တဝါရလည်းပဲဖြစ်တင်တော့ဒီယုတ်ကလေးနဲ့ဒီစိတ်ကလေးဒါလေးတစ်ခုပဲတွဲတွဲပြီးတော့ဖြစ်နေတာဒါလေးတွေကိုတော်တော်ကြာရင်ဘုရားအိမ်မတွေ့တော့ပါလိမ့်မယ် အောင်းနေပိန်နေမရင်မရင်ယုံနေတာနဲ့ခုသွားစီခွဲလာတယ်။ဘောင်းတယ်လာတဲ့ယုံနဲ့ဘောင်းတယ်လို့ပြီးတဲ့စိတ်ကလေး။ပိန်ကြတာတဲ့ယုံနဲ့ပိန်တယ်လို့ပြီးတဲ့စိတ်ကလေး။ဒီလိုယုံနေတာနှစ်ခုနှစ်ခုဟာတွဲနေတွဲနေတစ်စုံတစ်စုံတိုက်ကြိုက်ကြနေတာကိုကိုယ်တိုင်ပဲပိုင်းခြားပြီးသိလာမယ်။အဲဒီတော့မတိုင်းမတိုင်းဟာမဇ္ဈိတိဇာယုတ်တရားကတစ်မျိုးမာတိနေရဏတရားကတစ်မျိုး ယုံနဲ့ဒီညာဒါလေးမျိုးရှိတာပဲလို့ကိုယ်ညာနဲ့ကိုရှင်းပြီးပြီးတာပါလိမ့်မယ်အဲ့ဒါအနာယုတ်ကိုပိုင်းခြားပြီးတဲ့ဓမ္မရူပပိစိတညာနဲ့သူဟာဝိပဿနာဉာဏ်ရဲ့စပဲသူဟာချွတ်ကြတာကိုရရည်ကြည့်တယ်အဲဒီကနောက်ဆက်မှမြင်ဖြစ်ပေါ်လာပြီးတော့ခဏချင်းပြတ်ပြတ်သွားတာတွေကိုကိုယ်တိုင်တွေ့ရမယ်အဲဒီလူတွေကတော့ရောနိုင်မှာတစ်တလုံးတစ်ဘဝလုံးငြဲ့ကြီးနေတယ်လို့ထင်နေကြတယ်ငယ်ငယ်ကလေးဘဝတုန်းကယောဂပဲအခုတော့ဒီလူကြီးရုပ်ဖြစ်လာတယ်လို့ထင်နေကြတယ် အဲကလေးဘွားတော်ကစိတ်ကပဲအခုတော့ဒီလူကြီးစိတ်ဖြစ်လာတယ်လို့ထင်နေကြတယ်ရောစီရောဟာငါးယောက်တည်းပဲလို့ထင်နေကြတယ်မှန်ကတော့ဒီလိုမဟုတ်ဘူးငဲကြည့်တယ်တရားရလည်းမရှိဘူးအခုဖြစ်အခုပဲပြည့်နေတာကြီးပဲဝိဇ္ဇတိကာဏမကြဘူးပြည်ပြီးပြည့်ပြီးပြည့်ဒီလောက်ကြီးပြည့်များနေတဲ့တရားတွေကြီးပဲအဲ့ဒါတွေကိုတော်တော်ကြရင်မရင်မရင်နဲ့ကိုယ်တိုင်မဲ့တွေ့တာမှာဒီလိုမှမြင်ဒီလိမ့်နဲ့သွတ်သွတ်သွားတာတွေကိုတွေ့ရတော့ မမြဲတဲ့တရားတွေကြီးပဲဆိုတာသဘောကျလာမယ်ဒီလိုမမြဲတာတွေကြီးတယ်လို့သဘောကျလာတာနိစ္စ ानु ပါဒနာညာမယ်ပြီးတော့ဝါယူတော့ခြင်းနဲ့ဆင်းရဲကြီးပဲလို့လည်းထင်လာမယ်အဲ့ဒါကဒုက္ခ ानु ပါဒနာညာမယ်ပြီးတော့ကိုယ်ထဲမှာအခံခဲ့တဲ့ခက်တာတွေကလည်းအမြောက်များတွေ့ရတော့ဆင်းရဲအစီဝေးကြီးပဲလို့လည်းထင်လာမယ်အဲ့ဒါလည်းဒုက္ခ ानु ပါဒနာညာမယ်ဒီတော့မှားတဲ့ယုံနာနဲ့အခုလိုအတိုင်းဘာမှမဖြစ်ဘူးသူသောအတိုင်းသူဖြစ်တဲ့တရားတွေကြီးပဲ အဲ့ဒါတွေကိုကြီးတွေ့နေရတော့အဆုံးမရတဲ့တရားတွေပဲပုဂ္ဂိုလ်တရားငါကောင်မဟုတ်တဲ့သဘောတရားတွေပဲလို့ဒီလိုမှတ်နေရင်သဘောကျပါမယ်အဲ့ဒါကတော့အနတ္တအနုပဒနာပဲအဲ့ဒီအနိစ္စဒုက္ခအနတ္တအသိဉာဏ်တွေဘာဝနိပြည့်စုံတဲ့အခါမှာဒီလိုရှိမှနေရင်လည်းအားပဲနိဗ္ဗာန်ကိုရောက်သွားမယ်ဒီတော့ကဘုရားရဟန္တာအရိယာပုဂ္ဂိုလ်ရဲ့နိဗ္ဗာန်သွားကြတယ်ဆိုတာလဲဒီဝိပဿနာလမ်းကကြီးသွားကြရတာပဲ ဒါကြောင့်အခုတရားအထုံးမဲ့ယောဂီပုဂ္ဂိုလ်တွေဟာအဲ့ဒီတရားရနာအရိယာပုဂ္ဂိုလ်တွေသွားထားတဲ့နိဗ္ဗာန်လမ်းမှာအကြီးမှာရောက်လာကြတယ်လို့မှတ်ရမယ်။မတရားဖို့တဲ့နိဗ္ဗာန်တရားကိုရပါလို့ဤလို့သူတောင်းပြီးပြုထားတဲ့ကုသိုလ်ပါရမီတွေရှိလို့ဘုရားနိဗ္ဗာန်ကိုခုဘဝမှာရလိုက်တဲ့ပါရမီကံပြည့်စုံနေလို့တရားရနာရိယာပုဂ္ဂိုလ်တွေသွားထားတဲ့ပฏิဒံဝိပဿနာလမ်းမကြီးပေါ်မှာငါတို့အခုရောက်နေကြတယ်လို့အောင်းမိကြရမယ်ဝမ်းမြောက်ဝမ်းသာလည်းရှိကြရမယ် ဒီလမ်းမကြီးအစဉ်တိုင်းကြောက်သွားလို့ရှိရင်ဒီကဝါယနာအရိယာပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့သမာရိညာအထူးတွေကိုကိုယ်တိုင်တွေ့ရတော့မှာပဲဒါတော့အာမမတွေ့ဘူးတဲ့သိတိရှင်မူသမာရိတွေကိုလည်းတွေ့ရမယ်အဲဒီသမာရိကြောင့်ဖြစ်ပေါ်လာတဲ့တရားသူတရားရတာတွေဝမ်းနဲ့ဝမ်းသာစရာတွေကောင်းတွေကိုလည်းအများကြီးပဲတွေ့ပါမယ်ပြီးတော့ယုတ်တရားနာတရားတွေအနိစ္စဒုက္ခအနတ္တသဘောတွေဆိုတာကိုလည်း ဝိညာဉ်နဲ့ပဲတွေ့ပြီးပြီးသားမယ်အဲဒီသိညာတွေပြည့်စုံတဲ့အခါမှာဝါယနာရိယပုဂ္ဂိုလ်တွေတွေ့ပြီးထားတဲ့မေတ္တရားကိုတရားနိဗ္ဗာန်တရားတွေဆိုတာကိုမျက်မှောက်တွေ့ပြီးပြီးသားမယ်အဲဒါမကြတော့ဘူးဘုရားနဲ့အထုံနေတဲ့ရပိုင်းတွင်မှာပဲတွေ့သားမယ်ဒလအတွင်းရင်း20တွင်မှာလည်းတွေ့သွားနိုင်တယ်၅ရက်တွင်မှာလည်းတွေ့သွားနိုင်တယ်ပါရမီမနာထုတဲ့တဝုတလီမှာဆိုရင်တော့9ရက်တွင်မှာတော့တွေ့သွားနိုင်ပါသေးတယ်ဒါကြောင့် ရာယနာရိယပုဂ္ဂိုလ်တွေ့ပြီးသားတဲ့မတရားဖို့တဲ့နိဗ္ဗာန်တရားတွေကိုအခု15ရက်ရက်20အတွင်းလာအတွင်းမှာပဲဧကံရောက်ရတော့မယ်လို့ယုံကြည်စိတ်ချထားကြရမယ်။အဲဒီမိခွန်မခွန်နိဗ္ဗာန်တရားတွေကိုကိုယ်တိုင်မြတ်ဆက်ရောက်ပြီးတော့ဘယ်ကြခြင်းနဲ့သက်္ကာရိဝိသိကိစ္စရိကင်းလို့လေတံတရားကြီးမှလွန်မြောက်သွားပြီးတော့မယ်။တံတရားလုံးရှားအောင်ပြီးတွေ့သွားမယ်။အဲဒီဆင်းရဲတွေမှာအခုတရားထုတ်နေတဲ့ရပိုင်းလေးအတွင်းမကြမီအတွင်းမှာပဲ ဒီကံမုတ်ချလုံးရောက်သွားပြီတော့မယ်လို့ဒီကြည့်စိတ်ချပြီးတော့ကြိုးစားအားထုတ်ကြမယ်အပြည့်အစုံကြိုးစားအားထုတ်နိုင်ကြ၍တရားရနာအရိယာရှင်များတို့မြတ်မောတွေ့ပြရသောနိဗ္ဗာန်တရားကိုမြတ်ညာဘုညာဖြင့်မြတ်ညာစွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း Thank you.